ယဟန်ခရင်ခန်းကြီး73အငယ်1မှ5ပတ္တကပွဲမခံမီ၌ယေရှုသည်ဤလောကမှခမည်းတော်ထံသို့ပြောင်းရသောအချိန်ရောက်ဒီကိုတည်တော်မူသည်ဖြစ်၍ဤလောက၌ရှိသောမိမိလူတို့ကိုချစ်တော်မူသောကြောင့်အဆုံးတိုင်အောင်ချစ်တော်မူ၏ကိုတော်ကိုအနံ့မီအကြောင်းမာနသည် ရှိမုန်ဤသားယူဒရှကာယုတ်ဤစိတ်နှလုံး၌အကြံပေးသွင်းနှင့်တည်း ထိုအခါညစာကို စားကြစဉ်၊ခမည်းတော်သည်အလုံးစုံတို့ကိုသူ၏လက်သို့အပ်ပေးတော်မူသည်ကို၎င်း၊သူသည်ဘုရားသခင့်ထံတော်မှ ထွက်လာသည်ကို၎င်း၊ဘုရားသခင့်ထံတော်သို့ကြွသွားမည်ကို၎င်း၊ယေရှုသည်သိတော်မူသည်နှင့်၊စားပွဲမှထ၍ဝတ်လုံတော်ကို ချွတ်ပြီးလျှင်၊ပဝါကိုယူ၍ခါးကိုစည်းတော်မူ၏။ထိုနောက်မှရေကိုအင်တုံ၌လောင်း၍တပည့်တော်တို့၏ခြေကိုဆေးပြီးမှ ခါး၌စီးသောပဝါနှင့်သုတ်တော်မူ၏။6ရှိမုန်ပေတရုဆီသို့ ရောက်တော်မူသောအခါ၊ထိုတပည့်တော်က၊သခင်၊ကိုယ်တော်သည်အကျွန်ုပ်၏ခြေကိုဆေးတော်မူမည်လောဟုမေးလျှောက်၏။ယေရှုကလည်း၊သင်သည်ငါပြုသောအမှုကိုယခု နားမလည်သေး။နောက်မှ သိလိမ့်မည်ဟုမိန့်တော်မူ၏။ ပေတရုကလည်း၊ကိုယ်တော်သည်အကျွန်ုပ်ခြေကို အလင်းဆေးတော်မမူရဟုလျှောက်၏။ယေရှုကလည်း၊သင့်ကိုငါမဆေးရလျှင်သင်သည်ငါနှင့်မဆက်ဆံရဟု မိန့်တော်မူ၏။ရှိမုန်ပေတရုကလည်း၊အကျွန်ုပ်၏ခြေကိုသာမဆေးပါနှင့်။လက်ကို၎င်း၊ဦးခေါင်းကို၎င်းဆေးတော်မူပါဟုလျှောက်ပြန်၏။ယေရှုကလည်း၊ရေချိုးပြီးသောသူမည်သည်ကား၊ခြေဆေးခြင်းမှတပါးဆေးရသော အကြောင်းမရှိ။တကိုယ်လုံးစင်ကြယ်၏ သင်တို့သည်စင်ကြယ်သော်လည်းအချို့မစင်ကြယ်ဟုမိန့်တော်မူ၏။ကိုယ်တော်ကိုအပ်နှံမည့်သူကိုသိတော်မူသောကြောင့်၊သင်တို့တွင်အချို့မစင်ကြယ်ဟုမိန့်တော်မူသတည်း။ထိုသူတို့၏ခြေကိုဆေးတော်မူပြီးမှ၊တဖန်ဝတ်လုံကိုဝတ်၍လျောင်းတော်မူလျက်၊သင်တို့၌ငါပြုခဲ့သော အမှုကို နားလည်ကြသလော။သင်တို့သည်ငါ့ကို အရှင်ဘုရားဟူ၍၎င်း၊သခင်ဟူ၍၎င်းခေါ်တတ်ကြ၏ ထိုစကားလည်းဟုတ်မှန်သောစကားဖြစ်၏။အကြောင်းမူကား၊သင်တို့ခေါ်ကြသည်အတိုင်းငါမှန်၏။ငါသည်သခင်ဖြစ်လျက်၊အရှင်ဘုရားလည်းဖြစ်လျက်နှင့်သင်တို့၏ခြေကိုဆေးလျှင်၊သင်တို့သည် အချင်းချင်းတို့၏ခြေကိုဆေးရကြမည်။ငါသည်သင်တို့၌ပြုသကဲ့သို့သင်တို့သည်ပြုစေခြင်းငှါပုံသက်သေကို ပြခဲ့ပြီ။ငါအမှန်အကန်ဆိုသည်ကား၊ကျွန်သည်သခင်ထက်သာ၍ကြီးမြတ်သည်မဟုတ်။တမန်သည်လည်းစေလွှတ်သောသူထက် သာ၍ကြီးမြတ်သည်မဟုတ်။ဤအရာများကိုသင်တို့သိ၍သိသည်အတိုင်းကျင့်လျှင်မင်္ဂလာရှိကြ၏။သင်တို့ရှိသမျှကိုငါရည်မှတ်၍ပြောသည်မဟုတ်။ငါရွေးကောက်သောသူတို့ကိုငါသိ၏။ကျမ်းစာချက် ပြည့်စုံစေမည်အကြောင်း၊ငါနှင့်အတူစားသောသူသည်ငါ့ကိုခြေနှင့်ကျောက်သတည်း။ထိုအမှုအရာရောက်သောအခါ၊ငါသည်ဤမည်သောသူဖြစ်သည်ကိုသင်တို့သည်ယုံကြည်စေခြင်းငှါမရောက်မှီယခုပင် သင်တို့အားငါပြောနှင့်ပြီ။ငါအမှန်အကန်ဆိုသည်ကား၊ငါစေလွှတ်သောသူကို လက်ခံသောသူသည်ငါ့ကို လက်ခံ၏။ငါ့ကိုလက်ခံသောသူသည်ငါ့ကိုစေလွှတ်တော်မူသောသူကိုလက်ခံသည်ဟုမိန့်တော်မူ၏။ထိုသို့ယေရှုသည်မိန့်တော်မူပြီးမှစိတ်နှလုံးတော်ပူပန်ခြင်းရှိ၍၊ငါအမှန်အကန်ဆိုသည်ကား သင်တို့တွင်တစုံတယောက်သောသူသည်ငါ့ကိုအပ်နှံလိမ့်မည်ဟုသက်သေခံလျက်မိန့်တော်မူ၏။အဘယ်သူကိုရည်ဆောင်၍မိန့်တော်မူသည်ကိုတပည့်တော်တို့သည်တွေးတောခြင်းရှိသဖြင့်၊အချင်းချင်းတယောက်ကိုတယောက်ကြည့်ရှုကြ၏။ယေရှုချစ်တော်မူသောတပည့်တော်သည်ရင်ခွင်တော်နားမှာလျောင်းသဖြင့်၊အဘယ်သူကိုရည်ဆောင်၍မိန့်တော်မူသနည်းဟုမေးစေခြင်းငှါ၊ရှိမုန်ပေတရုသည်ထိုတပည့်တော်ကိုအမှတ်ပေး၏ ထိုတပည့်တော်သည်ယေရှု၏ရင်တော်ကိုမှီ၍လျောင်းနေလျက်၊သခင်၊အဘယ်သူနည်းဟုလျှောက်၏။ယေရှုကလည်း၊ဤမုန့်တလုံးစာကိုငါနှစ်၍ပေးသောသူဖြစ်၏ဟု မိန့်တော်မူပြီးလျှင်၊မုန့်တလုံးစာကို နှစ်ပြီးမှ ရှိမုန်၏သားယုဒရှကာရုတ်အားပေးတော်မူ၏။ထိုသူသည်မုန့်တလုံးစာကို ခံပြီးမှ စာတန်သည်သူ့အထဲသို့ဝင်လေ၏။ယေရှုကလည်း သင်ပြုအပ်သောအမှုကိုအလျင်အမြန်ပြုလော့ဟုထိုသူအားမိန့်တော်မူ၏။အဘယ်ကြောင့်ထိုသို့မိန့်တော်မူသည်ကိုစားပွဲ၌လျောင်းသောသူတို့သည်အဘယ်သူမျှမသိ။အချို့တို့က၊ယုဒရှကာရုတ်သည်ငွေအိတ်ကိုဆောင်သောကြောင့်၊ဤပွဲ၌ငါတို့သုံးစရာအဘို့ဝယ်လော့ဟူ၍၎င်း၊သို့မဟုတ်ဆင်းရဲသောသူတို့အားတစုံတခုကို ပေးလော့ဟူ၍၎င်း၊ယေရှု မိန့်တော်မူသည်ဟုထင်မှတ်ကြ၏။ယုဒရှကာရုတ်သည်မုန့်တလုပ်စာကိုခံပြီးမှ ချက်ချင်းထွက်သွား၏။ထိုအချိန်ကားညအချိန်ဖြစ်၏။31ထိုသူသွားသည်နောက်၊ယေရှုက၊ယခုတွင် လူသားသည်ဘုန်းထင်ရှားခြင်းရှိသည်ဖြစ်၍၊ဘုရားသခင်သည်လည်းလူသားအားဖြင့်ဘုန်းတော်ထင်ရှားခြင်းရှိ၏။ဘုရားသခင်သည် လူသားအားဖြင့်ဘုန်းတော်ထင်ရှားခြင်းရှိလျှင်၊ဘုရားသခင်သည်ကိုယ်တော်တိုင်အားဖြင့်သူ၏ဘုန်းကို ထင်ရှားစေတော်မူလိမ့်မည် ကာလမကြာမမြင့်မှီသူ၏ဘုန်းကိုထင်ရှားစေတော်မူလိမ့်မည်။ချစ်သားတို့၊ငါသည်သင်တို့နှင့်အတူခဏသာနေရ၏။သင်တို့သည်ငါ့ကိုရှာကြလိမ့်မည်။ငါသွားရာအရပ်သို့သင်တို့မရောက်နိုင်ကြဟုယုဒလူတို့အားငါပြောသကဲ့သို့ယခုသင်တို့အားငါပြော၏။သင်တို့သည်အချင်းချင်းတယောက်ကိုတယောက်ချစ်ကြလော့။ငါသည်သင်တို့ကိုချစ်သည်နည်းတူအချင်းချင်းချစ်ကြလော့ဟုပညတ်သစ်ကိုငါပေး၏။သင်တို့သည်အချင်းချင်းချစ်ကြလျှင် လူအပေါင်းတို့သည်ထိုမေတ္တာကို ထောက်၍သင်တို့သည်ငါ၏တပည့်ဖြစ်သည်ကိုသိရကြလိမ့်မည်ဟုမိန့်တော်မူ၏။ရှိမုန်ပေတရုက၊သခင်၊ကိုယ်တော်သည်အဘယ်အရပ်သို့ကြွတော်မူမည်နည်းဟုမေးလျှောက်လျှင်၊ယေရှုက၊ငါသွားရာအရပ်သို့သင်သည်ယခုမလိုက်နိုင်၊နောက်မှလိုက်ရလိမ့်မည်ဟု မိန့်တော်မူ၏။ပေတရုကလည်း၊သခင်၊အကျွန်ုပ်သည်ကိုယ်တော်နှင့်အတူအဘယ်ကြောင့်ယခု မလိုက်နိုင်သနည်း။ကိုယ်တော်အဘို့ အကျွန်ုပ်၏အသက်ကိုစွန့်ပါမည်ဟုလျှောက်လျှင်၊ယေရှုက၊ငါ့အဘို့သင့်အသက်ကိုစွန့်မည်လော။ငါအမှန်အကန်ဆိုသည်ကား၊ကြက်မတွန်မှီသင်သည်သုံးကြိမ်မြောက်အောင်ငါ့ကိုငြင်းပယ်လိမ့်မည်ဟု မိန့်တော်မူ၏။